ဘုန်းကြီးကဟိုပြင်းဥလျင်ကလေးကနှစ်ရက်သုံးရက်ရှိပြီစကားပြောလိုက်တိုင်းသွန်းဝါလိုက်တိုင်းပဇောင်ကိုသွားကသွားသွားပြီးထိနေတယ်အဲဒါကြောင့်စကားလည်းပြပိသားသားလည်းမပြောနိုင်ကြာတာလည်းပြောလို့မရဘူးသုံးဝါပြန်လည်းညာဝါရဒါနဲ့မနေ့ကအဲဒါကြောင့်မလို့ပြီးခဲ့တဲ့နေ့တွေက တရားဟောလို့မရဘူးမနေ့ကတော့သွားဆိုင်ဆရာဝန်စီသွားပြီးတော့သွားပြတော့အန်တော်တချောင်းကနည်းနည်းတချမ်းလေးထိတ်ကပဲ့ပြီးတော့သူကပဲ့ပဲ့သွားလိုက်တာကိုလေပဲ့သွားတော့ရန်နာလေးကတစောင်းလေးချမ်းကြမ်းနေတယ်ပြန်တော့ဝါတဲ့အခါကျတော့ သွားခြင်းကညီညီမထိပဲနဲ့အဲ့ဒီတခြားမှာပဲသွားသွားထိပြီးတော့ပဇောင်ထိနေမနေ့ကတော့သွားဆိုင်ဆရာအလုံးပြင်ပေးလိုက်ပါတယ်သွားဆိုင်ဆရာတပြေးပါဒေါက်တာစိန်ရွှေအလုံးပြင်ပေးလို့တော်သွားပါတယ်ပြောလို့ရသွားပါတယ်ဟောလို့လည်းရသလိုရပါတယ်အစဉ်ပြေးသွားမှာပါတယ် အဲ့ဒါကြောင့်ဒီကနေ့တော့တရားနည်းနည်းပါးပါးချီးမြှင့်လို့ရပြီအသက်82နှစ်သွားမကြိုးသေးပါဘူးဒါပေမဲ့သွားပဲ့နေဘာဘာတော့ပဲ့နေတယ်ကြိုးတော့ကြောင်းမှမကြိုးသေးပါဘူးအဲ့ဒါနည်းနည်းလေးဟိုတတိထားပြီးစားရတော့ဗောလေ အခုသီလယူရမှာအဒိဏလို့ဆိုတာပါနေသေးတယ်နော်အဒိဏမဟုတ်ဘူးအဒိဏနာငယ်ရေးချပါတယ်အဲ့လိုမှမှန်တယ်အဒိဏဒါနာဝေရမဏိသိက္ခာပဒံသမာရိယာမိအဒိဏကတော့ဟိုရှေးကလေးကဆိုလာကြတာကိုအဲ့ဒါကြောင့်နှုတ်တက်နေတာ အဒိဏဒါနာဆိုရင်အတိပ္ပယ်ပြောင်းမြန်ကိုဖြစ်သွားတယ်မြန်မာမှာအဒိဏဒါနာမှာအတိပ္ပယ်မှန်တယ်အဒိဏဒါနာမပေးသောပစ္စည်းကိုယူခြင်းအရှင်မပေးသောပစ္စည်းကိုယူခြင်းအာဒိဏဒါနာအဲ့လိုမဟုတ်ဘဲနဲ့ဒိဏမှာရေးချကိုဖြုတ်ပြီးတော့ အဒိဏဒါနာဆိုရင်ဘလို့အဓိပ္ပာယ်ဖြစ်သွားတယ်လဲဆိုနားထောင်ကြည့်မပေးအရှင်မပေးသော ပစ္စည်းကို ပေးခြင်းတဲ့အဲ့လိုဖြစ်သွားတာရေချကိုဖြုတ်လိုက်အရှင်မပေးသောပစ္စည်းကိုပေးခြင်းလို့အဓိပ္ပာယ်ဖြစ်သွားတာအမှန်ဖြစ်ရမယ်အဓိပ္ပာယ်ကပါလဲအရှင်မပေးသောပစ္စည်းကို ယူခြင်းလို့ဖြစ်ရမယ် အဲရေးချလေးပြုတ်သွားတာနဲ့ပါဠိမှာကြတော့အရှင်မပေးသောပစ္စည်းကိုပေးခြင်းအဲတော့အဓိပ္ပာယ်ရှိသေးလားမရှိတော့ဘူးဒါပေမဲ့အများကအများကဆိုတာတနိုင်ငံလုံးလောက်ပါပဲဟိုရှိအထက်ကျော်ကာယီကစပြီးတော့အဒိဏလို့လောက်ကြတော့ဒိဏနှုတ်တဲ့နေတော့အမှားကြီးဖြစ်နေ အဲ့တော့ဒီမှာတော့မှန်တာသိလို့ရှိရင်မှန်တဲ့အတိုင်းတော့ဆိုကြမှာပဲအမှားကိုပြန်ပြန်ရောက်မတော်မှာဒါပေမဲ့အခုတွေ့ရတာတော့ရောက်ရောက်သွားတယ်အဒိဏဒါနာဆိုရင်လုံးဝမှားတယ်အတိပ္ပယ်မရှိဘူးအဒိဏဒါနာမှမှန်တယ်အဲ့ဒါမှအရှင်သည်မပေးအပ်သောပစ္စည်းကိုယူခြင်းလို့အဓိပ္ပာယ်ရတယ် ဒါကြောင့်အရာစကားနဲ့သူတစ်ပါးပစ္စည်းကို မတရားယူခြင်းလို့တဲ့တယ်ပဲဘာသာပြန်ပေးလိုက်တယ်မတရားယူတယ်ဆိုတာပေးလို့ယူတာလားမပေးဘဲနဲ့ယူတာလားအဲအဲ့ဒါပြောတာသူတစ်ပါးဤပစ္စည်းကို မတရားယူခြင်းနောက်ကိုဒိဏမဖြစ်ကြပါစေနဲ့ဒိဏအဲဂုဏဘုရားကြီးကိုစောင့်တည်တယ်လဲဒိဏလို့နာ နာငယ်မှာရေးချနဲ့ပါတယ်ဒါပေမဲ့ပြောတာဘုန်းကြီးတို့ဆယ်ကမကပါဘူးဒီဓမ္မရောအော်မှပြောတာတော်ကြရင်ပြန်ရောက်သွားရင်တော်ကြရင်ဒုံရင်ပြန်ရောက်သွားရင်လည်းဖြစ်သွားတယ်အဲ့လိုအစဉ်အလာအမှားတွေတော်တော်များတယ်သတိမမှုကြတော့မှန်မှန်မသိတချို့ကလည်းပဲကိုယ်မကျွမ်းကျင်တဲ့ဘာသာစကားမှန်မှန်မသိ အဲသံဃာတော်တချို့သံဃာတော်တွေကလည်းဒီတိုင်းပဲအဒိဏပဲအဲ့လိုပေးနေတော့ဒါပဲအမှန်လိုလိုဖြစ်သွားတယ်အမှားကြတော့ဘာဖြစ်သွားအမှန်ဖြစ်သွားတယ်အဲ့လိုဖြစ်သွားတယ်အဲ့ဒါတော့သတိထားကြဖို့ဒီတော့ ဖရာတရားသံဃာတိဟုသောအာကုရ၃ပါးနဲ့တကွအာကုရ၃ပါးဆိုတာတရဏဂုံ၃ပါးပြောတာတရဏဆိုတာအာကုရဂုံကယုံကြည်စိတ်ကခြင်းတရဏဂုံအာကုရဟု၍ယုံကြည်စိတ်ကခြင်းယုံကြည်စိတ်ကတဲ့စိတ်အာကုရပဲလို့ယုံကြည်စိတ်ကတဲ့စိတ်တရဏဂုံ ဒါကြောင့်ဘုဒ္ဓံတရဏံဂိသာမိမြတ်စွာဘုရားကိုအာကိုရာဟု၍ယုံကြည်စိကပ်ပါ၏ဆိုတာတရဏဂုံခေါ်တယ်တရဏဂုံဓမ္မံတရဏံဂိသာမိမြတ်စွာဘုရားဤတရားတော်မြတ်ကိုအာကိုရာဟု၍ယုံကြည်စိကပ်ပါ၏တရားတရဏဂုံတရားတော်ကိုအာကိုရာပဲလို့ယုံကြည်တယ် သံဃံတရဏံကိစ္ဆာမိမြတ်စွာဘုရားဤတပိသသံဃာတော်မြတ်အပေါင်းကိုအာကိုရာဟု၍ယုံကြည်စိတ်ကပ်ပါ၏အဲ့ဒါတရဏကိုသုံးမျိုးအာကိုရာပဲလို့ယုံကြည်စိတ်ကပ်ခြင်းသုံးမျိုးလို့အဓိပ္ပာယ်ရတရဏကိုသုံးပါဒီတော့ဘုရားတရားသံဃာတိဟုသောအာကိုရာသုံးပါးနဲ့တကွ အင်္ဂါ၉ပါးနဲ့ပြည့်စုံသောဥပုပ်သီလတော်မြတ်ကိုရည်သေးစွာခံရဆောက်ပြီးပြီး၍ပညာရှိသတော်ကောင်းတို့နှင့်သာတွေ့ကြုံဆုံစည်းပေါင်းသင်ဆက်ဆံရ၍ပညာရှိသတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာဂံမှတ်သားရသဖြင့်ပညာရှိသတော်ကောင်းတို့ကြင်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချောင်း သူတော်ကောင်းတရားတို့ကိုကျင့်ကြံပွားများကြိုးစားအထောက်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်ပြီးမျက်မှောက်ပြုရပါလို့ဤရှင်ဘုရားဘဝတိုင်းဘဝတိုင်းပညာရှိသူတော်ကောင်းတွေသာတွေ့စဉ်ဆုံးရင်ကြုံရင်ပါတယ်ပညာရှိသူတော်ကောင်းတွေသာအတူတကွနေကြပါတယ် ပညာရှိသူတော်ကောင်းတို့ပြောတဲ့စကားကိုပဲစကားကိုသာနာကျင်ကြားခြင်းပါတယ်ပညာရှိသူတော်ကောင်းတို့ရဲ့ကျင့်တဲ့အကျင့်ကောင်းအကျင့်မှန်ကိုပဲပညာရှိသူတော်ကောင်းများလို့လိုက်နာကျင့်ကြံပွားများအထောက်လိုပါတယ်အဲဒါလို့သူတော်ကောင်းတရားမိမိတဏ္ဍအမြဲတမ်းထားပြီးတော့အာထုံမှပဲကောင်းကျိုးချမ်းသာရတယ် အဲ့ဒီသူတော်ကောင်းတရားရဲ့ဆန့်ကျင်ဘက်ဖြစ်တဲ့မသူတော်တရားကိုနာကြားရလို့မသူတော်သဘောတရားတွေစိတ်ထဲမှာဝင်ပြီးမသူတော်တွေလှုပ်တဲ့မကောင်းမှု အကုသိုလ်အလုပ်လှုပ်ပြီးဆိုတော့ဆိုကြဆင်းရဲကြရတယ်ဒါကြောင့်မို့သူတော်မဟုတ်သူရုပ်တို့နဲ့မြည်သည့်အခါမြမတွေ့မကြုံမဆုံရပါလို့ သူတော်မဟုတ်သူရုပ်တို့ပြောတဲ့စကားကိုမကြားရပါလို့သူတော်မဟုတ်သူရုပ်တို့ရဲ့သူရုပ်တို့နဲ့မပေါင်းသင်းမဆက်ဆံရပါလို့သူတော်မဟုတ်သူရုပ်တို့တရားကိုဘယ်အခါမှနာယူမှတ်သားယုံကြည်စိတ်မထားရပါလို့သူရုပ်မှနဲ့နေရပြီဆိုလို့ရှိရင် ပစ္စည်းတွေတောင်းလို့ပုံချမ်းသာပေမဲ့လည်းပဲအမြဲဆင်းရဲနေတာပဲဒါကြောင့်မို့ဟိုဘုချုပ်အောင်ဆန်းနိုင်ငံရေးစကားပြောသလိုပေါ့ဘုချုပ်ကကျွန်တော်တို့ဘဝဟာလူရိုင်းဘဝဖြစ်ခြင်းဖြစ်ပါစေတဲ့လူရိုင်းလူနေလူရိုင်းလူစားလူရိုင်းလူပြောဆိုနေထိုင်ရရင်ဖြစ်ပါစေလွတ်လပ် ဖို့ပဲလိုပါတယ်တဲ့လွတ်လပ်လို့ရှိရင်တော့လူရန်လူပဲနေရပါသေးနေနိုင်ပါတယ်တဲ့မလွတ်လပ်ဖြစ်တဲ့လူရင်ကျဲနေနည်းမျိုးကတော့မနေပါရစေနဲ့တဲ့အဲ့ဒါလိုပဲဘလောက်ပဲအစာအသောက်အနေထိုင်ချွေရင်းနေချွေရင်းနေပင်သူသူယုတ်မှန်တဲ့တော့ဘယ်တော့ခါမှမဆက်ဆံမတွေ့ဆုံမပေါင်းသင်းမနေထိုင်ရပါလို့ ဘလောက်ပဲချိုးချိုးငယ်ငယ်စားရတော့ရနေရထိုင်ရပါစေသူယုံမှနဲ့တော့ဘယ်တော့ခါမှသူယုံမှပြောတဲ့စကားကိုမကြားရပါလို့မနာရပါလို့သူတို့သူယုံမှတို့ယူဆတဲ့အယူဆကိုညံထဲမှာမသက်ဝင်ရပါလို့အဲ့လိုဆူတောင်းတာအဲအမြဲတစေသူတော်ကောင်းနဲ့နေပြီးတောင်းစားရခြင်းစားရပါစေသူတော်ကောင်းနဲ့နေပြီးအိမ်အစုပ်အငုပ်မှနေနေရပါစေ သူတော်ကောင်းနဲ့သာတွေ့ဆုံဆက်ဆံပေါင်းသင်ရပါလို့လေအဲ့ဒါကချမ်းသာပါတယ်အဲ့ဒါဖရာအလောင်းသူတော်ကောင်းတွေတောင်းတဲ့စုဘာလနာပတေနာသူနေဘာလေနာနာသဟသံဝတိဘာလေနံလာပတံလာပံနာဂရေနသရောစယေ ဘာလံလူယုံမှလူမိုက်ကိုနတ်ပတ်သေးမတွေးမကြုံ မဆုံးရပါလို့နာသူနေသူယုံမှပြောတဲ့စကားကို မနာကြရပါလို့ပါလေနာသူယုံမှနဲ့သဟအတူတကွနာတံဝသေးမပေါင်းသင်းမဆက်ဆံမနေထိုင်ရပါလို့ပါလေနာသူယုံမှနဲ့ အန္လပသံလပံစကားပြောဆိုခြင်းကိုနာကရေမပြုရပါလို့တန်ထိုသူတို့သူတို့မှပြောတဲ့စကားကိုလည်းနာရောစရေမနှစ်သက်ရပါလို့သူတို့မှပြောတဲ့စကားမလို့သူတို့မှကအပြောကောင်းရင်ကိုယ်ကလည်းပဲဝေဘာညာကနဲသေးတယ်ဆိုရင်သွားပြီးတော့သဘောကျရင်ကြာနေတတ်တာဟုတ်အဲ့တော့အဲ့ဒါလိုလဲသဘောမကျရပါလို့သူတို့မှပြောတဲ့စကားဟာ အကျိုးမဲ့စကားဆင်းရဲကြုံချမ်းဆိုကြဆင်းရဲကြုံပေးမဲ့စကားတွေပဲလို့နားလေသဘောပေါက်ပြီးတော့သူပြောတဲ့စကားကိုမယုံကြည်ရပါလို့မသက်ဝင်ရပါလို့အဲဒါဖရာလောင်းတော်ကောင်းတွေတောင်းတဲ့စုအဲ့ဒီစုဟာအရေးကြီးဆုံးပဲဘာလနာပတ္တေနသူနေဘာလေနနာသဟတံဝတိ ဘာလေနံလာပတံလာပံနာကရေနာသရောစရေအဲ့ဒီသူရောက်မှလည်းမတွေ့ကြုံမဆုံးမပေါင်းသင်ရပါလို့ဤဆိုတဲ့ဆူတောင်းကိုတခါပြောင်းမြန်လှမ်းပြီးတော့ဖရာလောင်မြအမြဲတမ်းဆူတောင်းတယ်ဒီရံပတ္တေဒီသူနေဒီရံဒီရေနသဟတံဝတေ ဒီရေနံလာပတံလာပန္တံကရေတံသရောစရေဒီရန်ပညာရှိသရောကောင်းကိုပါဠိမှာတော့ဒီရတို့ပန္တိတတို့ဆိုတာပညာရှိသရောကောင်းပညာရှိသူတော်ကောင်းဆိုရင်ပညာရှိပြီဆိုလို့ရှိရင်သူတော်လည်းကောင်းတာပဲဒါကြောင့်ပန္တိတကပညာလည်းရှိသူတော်ကောင်းလည်းဖြစ်တဲ့ပုဂ္ဂိုလ်ကိုပန္တိတဆိုတဲ့စကားလုံးကပြောတာ ထို့အတူပဲဓီရဆိုတဲ့သကလုံးကလည်းပညာလည်းရှိ စိတ်ထားနှလုံးသားလည်းကောင်းတဲ့တတော်ကောင်းကိုပဲဓီရလို့ပြောတာဒါအခုကတော့ပညာရှိပေမဲ့တတော်ကောင်းဖြစ်ချင်မှဖြစ်တာပညာမရှိတော့လည်းပဲတတော်ကောင်းဖြစ်ရင်ဖြစ်နေတာအဲ့လိုကြည့်တယ်ခြေကပဏိတာကတော့နှစ်ခုလုံးပြည့်စုံတာကိုဟောတယ်ပညာလည်းရှိတယ်စိတ်ထားနှလုံးသားလည်းကောင်းတယ် ဒီရန်ပညာရှိသူတော်ကောင်းကိုပတ်သေးတွေ့ရမြင်ရကြုံရဆုံရပါလို့ဤဒီရန်ပညာရှိ ပြောတဲ့စကားကို သူနေနာကြရပါလို့ဤဒီရေနပညာရှိသူတော်ကောင်းနဲ့တဟအဒုရကွာသံဝသေးပေါင်းဖော်ရှင်တွဲ၍နေရပါလို့ဤဒီရေနပညာရှိသူတော်ကောင်း သူတော်ကောင်းနှင့်အာငပသံလပံစကားပြောဆို၍နေခြင်းကိုကရေပြုရပါလို့ဤတန်ထိုပညာရှိသူတော်ကောင်းပြောတဲ့စကားကိုရောစရေစနှစ်လေးနှစ်သက်ရပါလို့ဤပညာရှိသူတော်ကောင်းပြောတဲ့စကားပေမဲ့ကိုကဗီဇညံ့နေလို့အခြေခံမဟုတ်သုဒ္ဓမရှိဘူးဆိုရင်ပညာရှိသူတော်ကောင်းပြောတဲ့စကား အကောင်းထင်ရင်မှထင်မယ်မထင်ရင်ဘူးမထင်ဘူးဆိုလို့ရှိရင်ဒီတကားကို မနစ်သက်နိုင်ဘူးပေါ့ကျွဲပါဆောင်သည့်သဘောမျိုးပေါ့ယသမဏတရားစကားပြောတဲ့သဘောမျိုးပေါ့နားမလဲတော့ဒီဒီစကားကိုကောင်းတယ်အကျိုးရှိတယ်လို့မမှတ်ယူနိုင်ဉာဏ်နဲ့မှမသက်ဝင်နိုင်ဘူးအဲဒါလို့ဖြစ်ခြင်းဖြစ်တတ်တယ်တဲ့ဒါကြောင့်အဲဒါလို့မဖြစ်ပြရစေနဲ့ ဗီဇကကောင်းပြီးတော့ပညာရှိသူတော်ကောင်းပြောတဲ့စကားမှန်သမျှအကျိုးရှိတဲ့စကားဖြစ်ကြောင်းကိုဉာဏ်နဲ့မှသက်ဝင်ပြီးတော့သိမ့်ပိုက်ထားရပါလို့ဤတံဂရေတံသရောစရေတံသထုပညာရှိပြောသူတော်ကောင်းပြောတဲ့စကားကိုလည်းရောစရေနှစ်သက်နိုင်တဲ့အသိဉာဏ်ရှိရပါလို့ဤအဲဘုန်းကြီးက အဲ့ဒီဆူတော့သိသဘောကြတာဘာကြောင့်လဲဆိုတော့သူယုံမှန်နဲ့ပေါင်ရင်အမတန်ဆင်းရဲလွန်လွန်လို့ပေါင်ရင်ဖြစ်စေတွေ့ရင်ကြုံရင် ဆုံးရင်ဖြစ်စေအဲ့ဒါခုနဟိုရင်ဗိုလ်ချုပ်ပြောသလိုပဲတောင်းစားခြင်းစားရပါစေအဲ့ဒါပညာရှိသူတော်ကောင်းနဲ့သာပေါင်းတဲ့ဆက်ဆံရပါလို့တယ်အဲ့ဒါကြောင့် ဘုန်းကြီးတို့ဆူတောင်းမှအဲ့ဒါပဲကိုယ်သဘောကြရပဲလှုပ်ပေးထားတာအဲချပေးစီစဉ်ပေးထားတာသူများသဘောမကြရင်တော့မတတ်နိုင်ဟမ်ကြရလားကြရဘောဆင်းရဲတာဘယ်သူကြိုက်တော့ဘယ်သူမှကြိုက်ချမ်းသာတာပဲကြိုက်တယ်မဟုတ်လားအဲချမ်းသာတာကြိုက်ရင်လူမိုက်နဲ့ပေါမလားသူတော်ကောင်းနဲ့ပေါမ အဲအဲ့ဒါပေါ့သိရေးကြည့်တာပဲဒီတော့သူတော်ကောင်းနဲ့ပေါင်းသင်ဆက်ဆံရမယ်သူတော်ကောင်းစကားနာကြားရမယ်သူတော်ကောင်းပြောတဲ့စကားနှစ်သက်နိုင်တဲ့အသိဉာဏ်ရှိရမယ်ဒီတော့သူတော်ကောင်းဆိုတာဘယ်လိုပုဂ္ဂိုလ်လဲလို့ဆိုတော့မြတ်စွာဘုရားကသူတော်ကောင်းလက္ခဏာ၃ပါး သူယုံမှာလက္ခဏာ၃ပါးဟောကြားထားတာသူတော်ကောင်းလက္ခဏာ၃ပါးကသူတော်ကောင်းဆိုတာသူစိန်တိတာစိန်တိစိန်တိအပြစ်ကင်းတဲ့ကောင်းတဲ့အကျံစီကိုသာကြံစီတယ်တဲ့မနောကပြောတာစိတ်နဲ့ကြံတွေးကြံစီပြီဆိုလို့ရှိရင်အပြစ်ကင်းတာပဲသူကြံစီတယ်တဲ့အပြစ်မကင်းတာမကြံစီဘူးသူတို့ဘာထိခိုက်မှမကြံဘူး မိမိထိခိုက်မှလည်းမကြံဘူးဘယ်သူမှမထိခိုက်ပဲအားလုံးကိုကောင်းကျိုးချမ်းသာရစေမဲ့အကြံအစီမျိုးသာကြံစီတယ်သူစိတ်တိတစိတ်တိအပြစ်ကင်းသောကောင်းသောအကြံစီကိုသာကြံစီလေရှိ၏ဒါလက္ခဏာတစ်ပါးနောက်သူဘာတိတဘာတိအပြစ်ကင်းသောကောင်းသောစကားကိုသာပြောဆိုလေရှိ၏ သူတော်ကောင်းကပြောလို့ရှိရင်အပြစ်ကင်းတဲ့စကားပဲပြောတယ်တဲ့အပြစ်မကင်းတဲ့စကားတွေမပြောဘူးတဲ့အပြစ်မကင်းမှုဆိုတာမိမိရင်လည်းထိပါနဲ့နာစေတယ်သူဘာကိုရင်လည်းထိပါနဲ့နာစေတယ်ဒါမှမဟုတ်နှစ်ဦးလုံးကိုထိပါနဲ့နာစေတယ်ဆိုတဲ့အပြောအဲ့လိုထိပါနဲ့နာစေတယ်ဆိုလို့ရှိရင်ဒါအပြစ်ရှိတယ်ဒါကြောင့်ဘယ်သူမှ မထိပါမနစ်နာစေတဲ့အပြစ်ကင်းတဲ့စကားကိုပဲသူတော်ကောင်းပြောတယ်သူပါတိတပါတိနာသူကတကာမကာရီအပြစ်ကင်းတဲ့ကောင်းတဲ့အလုပ်ကိုပဲလုပ်လို့ရှိတယ်အပြစ်မကင်းတဲ့မကောင်းတဲ့အလုပ်ကိုလုပ်လို့မရှိဘူးကိုထိမဲ့အလုပ်လည်းမလုပ်ဘူးသူတော်ဘာထိပါထိပါနဲ့နာမဲ့အလုပ်လည်းမလုပ်ဘူးအဲ့ဒီအလုပ်တွေကအပြစ်ရှိတယ် ဒါကြောင့်အဲ့ဒါတွေကိုမလုပ်ဘူးအဲ့ဒါလည်းသူတော်ကောင်းရဲ့လက္ခဏာတစ်ပါးပဲတဲ့သုံးပါအပြစ်ကင်းတာကောင်းတာကစားကြံစည်တွေးတောလေးရှိတယ်အပြစ်ကင်းတဲ့ကောင်းတဲ့စကားကိုပဲပြောဆိုလေးရှိတယ်အပြစ်ကင်းတဲ့ကောင်းတဲ့အလုပ်ကိုပဲပြုလုပ်လေးရှိတယ်အဲ့ဒီအင်္ဂါသုံးပါးနဲ့ညီရဲ့သူတော်ကောင်းလို့မှတ်ပြရောကိုကိုကိုလည်းအဲ့ဒါပြန်စဉ်းစားရမှာ ငါသူတော်ကောင်းလားသူယုတ်လားလို့မကောင်းတာတွေကြံသေးနေရဲ့ငါပါလဲသူယုတ်မှာပဲအပြစ်မကင်းတာတွေပြောနေငါပါလဲသူယုတ်မှာပဲအပြစ်မကင်းတာတွေလုပ်နေငါပါလဲသူယုတ်မှာပဲအဲ့တော့ကိုကိုကိုကိုစစ်ဖို့မလိုဘူးလားအဲကိုကိုကိုစစ်ဖို့လိုပိုးလိုတာပေါ့မဟုတ်လား ကိုယ်စိတ်ထားကိုယ်နှုတ်ပြောကိုယ်အလုပ်ကောင်းမှသူများကိုလည်းပဲကောင်းတဲ့စိတ်ထားကောင်းတဲ့အပြောကောင်းတဲ့အလုပ်လုပ်တာကိုတွေ့ခြင်းမဲ့လောက်အောင်တိုက်တွန်းခြင်းမဲ့ဒီလိုမဟုတ်လားအဲတော့သူတော်ကောင်းလက္ခဏာ၃ပါးကဘာတွေလဲ ဟုတ်လားအဲ့ဒါမြတ်စွာဘုရားကသူယုတ်မှလက္ခဏာလည်းပဲသုံးမှမိတ်နေလေဒါကတော့လွယ်လွယ်ပဲသူတော်ကောင်းလက္ခဏာသုံးမှပြောင်းမြန်လာနိုင်ရဲ့သူယုတ်မှလက္ခဏာဖြစ်သွားတာပဲအဲ့ဒီတိုင်းပဲမြတ်စွာဘုရားမိတ်ပါတယ်သူယုတ်မှလက္ခဏာကဒုစိန်တိတစိန်တိတဲ့ဒုပါတိတဘာတိတဲ့ဒုက္ကတကမ္မကာရီဒုဆိုတာ မကောင်းတာအပြစ်အပြစ်မကင်းတာသူ့ဆိုတာကောင်းတာအပြစ်ကင်းတာဒါကြောင့်ဒုစိန်တိတစိန်တိကောင်းတဲ့မကောင်းတဲ့အပြစ်မကင်းတဲ့အကြံတွေးပဲ သူယုတ်မှာအကြံတွေးလေးရှိတယ်ထို့အတူပဲဒုဗ္ဗာတိတဗာတိအပြစ်မကင်းတဲ့အကျိုးမဲ့မဲ့စကားကိုပဲမိမိသူတို့ဘာနှစ်ဦးသားတူထိပါနဲ့နာစေမဲ့ စကားကိုပဲပြောလို့ရှိတယ်တဲ့အပြစ်ရှိတဲ့စကားအပြစ်ကင်းတဲ့စကားမပြောဘူးတဲ့ဒုက္ကတကမ္မကာရီ အပြစ်မကင်းတဲ့အလုပ်မိမိသူတစ်ပါးနှစ်ဦးသာထိပါနဲ့နာစေတဲ့အလုပ်ကိုပဲလုပ်လို့ရှိတယ်တဲ့ဒုက္ကတကမ္မကာရီအဲ့တော့သူယုံမှလက္ခဏာကအဲ့ဒီသုံးပါပဲတဲ့ အပြင်မကန်းမကင်းတဲ့နေပဲကြံစည်တွေးတော့တယ်အပြင်မကင်းတဲ့စကားတွေပဲပြောတယ်အပြင်မကင်းတဲ့အလုပ်တွေပဲလုပ်တယ်ဆိုရင်ဒါသူယုံမှလက္ခဏာ၃ပါးပဲဒီ၃ပါးနဲ့ပြည့်စုံရင်သူယုံမှဖြစ်ပြီအဲတော့သူတော်ကောင်းနဲ့သူယုံမှ ခွဲခြားတတ်ပြီလားသူတော်ကောင်းကဘယ်လိုသဘောရှိတယ် သူယုံမှာကဘယ်လိုသဘောရှိတယ်စဉ်းစားကြည့်ပေါ့အပြစ်ကင်းတဲ့အကြံအတွေ့အကြံတွေးနေရပြီဆိုကြတဲ့ကကုသိုလ်ကြီးပဲမဟုတ်ဘူးလားအဲအဲ့ဒါလို့ဆိုလို့ရှိရင်စိတ်ကဖြူစင်းပြီးတော့ကြီးမနေဘူးလားအဲ့တော့မချမ်းသာဘူးလား အဲစိတ်နဲ့ကြံတွေးရုံမျှနဲ့ချမ်းသာတာသူတော်ကောင်းစိတ်ထားကလေဟုတ်ကဲ့လားအဲနှုတ်ကလည်းပဲသူတော်ကောင်းစကားအကျိုးရှိတဲ့စကားပြောပြီဆိုလို့ရှိရင်တော့ကုသိုလ်ပဲမဟုတ်လားအဲ့ဒီကုသိုလ်ပြောပြောမိရင်ပြောနေတော့လေစိတ်ကပြူစင်ပြီးခြည်လင်းချမ်းသာနေတယ်ပြောပြီးတဲ့စကားပြန်စဉ်းစားမိလဲကိုကကောင်းတဲ့စကားတွေပဲပြောပြီးတော့ဝမ်းသာတယ်မဟုတ်ပေဘူးလားအဲ့တော့မချမ်းသာဘူးလား ချမ်းသာတယ်အဲအလောက်ကြတော့ပိုးပြီးတော့သေချာသွားတာပေါ့အပြစ်မကင်းတဲ့အလောက်တစ်ခုမှမလုပ်ဘူးအပြစ်ကင်းတဲ့ဒါနသီလဘာဝနာဝေယဝစ္စအလုပ်တွေပဲလုပ်တယ်မိမိရဲ့သမူဝညောင်းမှလည်းအပြစ်ကင်းတဲ့သမူဝညောင်းမှလုပ်တယ်ဆိုလို့ရှိရင်ပြန်ပြီးကိုယ့်ကိုယ်ကိုစဉ်းစားလိုက်ရင်ကိုယ်ရောနှုတ်ရောစိတ်ရောဟာသုံးခုလုံးအပြစ်ကင်းနေတော့စင်ကြဲမနေဘူးလားအဲအပြစ်ကင်းစင်ကြဲနေတာတွေ့ရင်စိတ်ထဲပဲနေနေမလဲ အဲဝမ်းသာပြီးတော့ချမ်းသာမလဲဘူးလားဟုတ်ကဲ့လားဒါကြောင့်ဟိုဟာကြားဘူးလားဟမ်ဘဝပေါင်းစုတောင်းအထုတွင်ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်းသုံး၍ ကောင်းပြုဆိုတာအပြစ်ကင်းတာကိုသာပြုလို့လေရှိတာကောင်းပြောဆိုတာအပြစ်ကင်းတာကိုသာပြောလေရှိတာကောင်းသဘောနဲ့ကောင်းသောနှလုံးတစ်ဖြောင်းသုံးရကအပြစ်ကင်းတဲ့အကြံတွေးကိုပဲကြံတွေးလေရှိတယ်စိတ်ထဲမှာအပြစ်မကင်းတဲ့ဟာတွေဆိုတခုမှမဝင်စေဘူးဟုတ်ကဲ့လားအဲ့တော့စိတ်ဟာကြည်လင်ဖြူစင်းနေတာပေါ့အဲ့ဒီပုဂ္ဂိုလ်ဟာ ကိုယ်ရဲ့အပြုအပြောအလုပ်အကင်ကိုပြန်တွေးမိတိုင်းစိတ်ဆင်းရဲမနေဘူးလားဟမ်အဲဝမ်းသာပြီးတော့ချမ်းသာနေတာမဟုတ်ဘူးလားတခြားမလုံးနဲ့အောင်ကိုယ့်ရဲ့ကိုယ်မှုနှုတ်မှုစိတ်မှုပြန်တွေးနေတဲ့တဲ့ကိုချမ်းသာနေတာကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ဖြောင်သုံး၍ သက်လုံးစင်ဖြူကိုယ်လည်းစင်ဖြူနှုတ်လည်းစင်ဖြူအကြံအတွေးစိတ်လည်းစင်ဖြူခလားကိုနှုတ်ဆုပ်သုံးပါလုံးဖြူတယ်ဖြူတယ်ဆိုတာအပြစ်ကင်းတာလားမကင်းတာအပြစ်ကင်းတာကောင်းပြူကောင်းပြောကောင်းသဘောနဲ့ကောင်းသောနှလုံးတစ်ဖြောင်သုံး၍သက်လုံးစင်ဖြူထိုသည်သူက ငါမူကောင်းမှုအစုစုကိုဆေးပြုခဲ့မိရတော်ပြီဟုငါကောင်းတာတွေပြကင်းတာတွေပဲလုပ်ခဲ့မိတယ်ငါဘဝအရာတော်တယ်မဟုတ်ဘူးလားမိမိပြုမူသန့်စင်ဖြူ၍ပြည့်မြူမနှောဤသဘောကို တွေးတော်မိတိုင်းပီတိလိုင်းဖြင့်ကိုနှုတ်စိတ်သုံးပါလုံးဖြူစင်းနေတာကိုပြန်ပြီးတွေးမိတိုင်းတွေးမိတိုင်းစိတ်ထဲမှာ ဝမ်းသာလွန်းလို့ပီတိလှိုင်းနေထားနေတယ်ဟုတ်လားပီတိလှိုင်းဖြင့်ရှက်တိုင်းရည်လီချမ်းမြေကြည်၍ဒီဘဝမှာလည်းချမ်းသာတယ်နောက်နောက်ဘဝတွေမှာလည်းချမ်းသာတယ်ချမ်းမြေကြည်၍ဤသည်ဘဝနောင်ဘဝနှင်ဘဝဆက်ဆက်သံသာစဝဲစိတ်လက်ကြည်သာယုတ်လန်းဖြာ၍ ချမ်းသာကောင်းကျိုးဒီရေတိုးသို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကျွယ်သည်ထဲဝေနတ္ထံသမ္ဗုဒ္ဓိရာဘူးလားရာကောရာဘူးလားဟုတ်ကဲ့လား gain ဆိုသမအောင်ဘဝပေါင်းစု ပြည်မရောက်ခင်နေပါစေအမြဲတမ်းဝမ်းသာပြီးတော့ချမ်းသာနေလို့ရှိရင်ပဲတော်ပါပြီဟုတ်ကဲ့လားอืมနတ်ပြည်မရောက်ခင်နေပါစေဒီတော့အဲ့ဒါရဲ့ပြောင်းမြန်သူမိုက်လူမိုက်ရဲ့လက္ခဏာ၃ပါးနဲ့ပြည့်စုံလို့လူမိုက်ဖြစ်ပြီဆိုလို့ရှိရင်တော့ ဘယ်အခါဖြစ်ဖြစ်အပြစ်မကင်းတာမကောင်းတာတွေပဲကြံတွေးလိုက်အပြစ်မကင်းတာမကောင်းတဲ့စကားပဲပြောလိုက်အပြစ်မကင်းတာမကောင်းတဲ့အလုပ်ပဲလုပ်လိုက်မယ်အဲ့ဒါလို့ဆိုလို့ရှိရင်တော့ဘာဖြစ်မလဲဆင်းရဲကြိုးဆိုးကြိုးကိုကြံတွေးနေတော့လဲခံစားနေရတာပဲပြောဆိုနေတော့လဲခံစားနေရတာပဲပြုလုပ်နေတော့လဲပဲခံစားနေရတာ တယ်ဟုတ်လားစရဲမဟုတ်တာကြံနေသူတို့ဘာထိခိုက်မှာထိခိုက်ဖို့ရတတ်ဖို့ဖြတ်ဖို့ရခိုးဖို့တိုက်ဖို့ရဒါကြံသေးနေတယ်ဆိုအဲ့ဒီကြံစီကလေးကစိတ်ကဆင်းရဲနေပြီညံ့နွမ်းနေပြီဟုတ်ကဲ့လားအဲ့ဒီစကားပြောပို့ဆိုတဲ့အဲ့ဒီအလုတ်အပြစ်မကင်းတဲ့အဲ့ဒီအလုတ်တွေလောက်ပြီဆိုလို့ရှိရင်တော့ဒုက္ခရောက်ပြီ မလောက်ခင်လောက်ခွေရစဉ္ညာကြံစီတုန်းကလည်းလောက်ခရောက်လောက်ဆဲမှလည်းဒုက္ခရောက်လောက်ပြီးသွားပြန်လို့အဲ့ဒီဒုက္ခအဲ့ဒီအလောက်ကြောင့်ရရှိတဲ့အကျိုးတရားအဲ့ဒီအကျိုးတရားကလည်းပဲဒုက္ခအကျိုးတရားပဲအဲ့တော့တခါအဲ့ဒါကိုပဲကိုယ့်ဟာကိုပြန်ပြီးတွေးမိတယ်ဆိုလို့ရှိရင်စိတ်ကကြည်လင်မလားညင်နွမ်းနေမလား ညှဉ်းနွမ်းနေမယ်ညှဉ်းနွမ်းပြီဆိုရင်တော့ဆင်းရဲမလားချမ်းသာမလားဟုတ်ကဲ့လားဘဝစုစုသံသာထုတွင်အပြုအပြောသဘောမဖြူထိုးသည်သူကအဲ့ဒါဗာပြောတာတော့မကောင်းတာကိုပဲကြံတွေးတယ် မကောင်းတဲ့စကားပဲပြောတယ်မကောင်းတဲ့အလုပ်ပဲလုပ်တယ်အဲ့လိုဆိုတော့အဲ့ဒီအပြောအဲ့ဒီအကြံတွေအလုပ်ဟာဖြူစင်သလားညှဉ်းနှွမ်းသလားညှဉ်းနှွမ်းတယ်အဲ့ဒါကြောင့်မလို့အပြုအပြောသဘောမဖြူထိုသည့်သူကငါမှုမကောင်းမှုအပေါင်းကိုရင်ညောင်းကြရှိပြုမိသည်မှာမှားခဲ့စွာဟု ပြန်တွေးမိတိုင်းမဟုတ်တာတွေကြံစီတွေးတော့ပြောဆိုပြုလုပ်ဖက်ခဲ့မိတာကြံစီစဉ်းစားမိနေတယ်စဉ်းစားမိနေတယ်ဆိုတော့အဲ့ဒီစဉ်းစားတဲ့စိတ်ကဘောကြည်လင်မလားညင်တော့မလားညင်တော့မယ်အဲ့ဒါလို့ဆိုလို့ရှိရင်ချမ်းသာမလားဆင်းရဲမလားပြန်တွေးပြီးုံနဲ့ကိုဆင်းရဲတာနော်လုံနေပြောနေတော့မပြောနဲ့တော့နော် အပြူအပြောသဘောမဖြူထိုးသည့်သူကငါမှုမကောင်းမှုအပေါင်းကိုရင်ညောင်းကြာရှိ ပြုမိသည်မှာမှားခဲ့စွာဟုကိုဟာကိုပြုပြစ်တောင်းသူဤကိုပြုခဲ့တဲ့သဲတောင်သူနဲ့သဲတောင်သူတို့မြကြီးမားလာတဲ့အပြစ်တွေကိုပြန်စဉ်းစားမိတယ်ပင်လေကန္တကသဲ လက်တစ်ခုပ်ဆိုလို့ရှိရင်သက်ပဲနှစ်ပွင့်ရှိတော့အဲအဲ့တော့သူ့အပြစ်ကရောသူလုပ်ခဲ့တဲ့အပြစ်တွေကရောမရင်နိုင်မတွက်နိုင်ဘူးပြစ်တောင်တို့ဤညစ်ကြုဖြစ်တုံအိုးမလုံကအုံပွင့်ရာဆိုပမာလိုယံဖယံကပြန်မစဉ်းစားမိဘူးလားအဲစဉ်းစားမိပြီဆိုလို့ချင်းတော့ချမ်းသာနေမလားဆင်းရဲနေအိုးမလုံတော့ အော်အော်ပွင့်သွားတာဟုတ်ကဲ့လားအိုးမလုံးကအော်အော်ပွင့်ညာဆိုပမာလို့မသာနှလုံးမရွှင်ပြုံနိုင်သောကလိုင်လျက်သဲဆိုင်ကြွေမြညှိုးခွေလျက်၍စိတ်ကမလန်ယုံယိုးနွမ်းလျက်ပင်မရီရှာအောက်လန်းသွားသည်လေးပါအဘယ်ဖြောင်းဖြောင်းသည်နောက်ဆုံးတော့အဲ့ဒီရောက်သွားတာပဲ ဟုတ်ကဲ့လားကြောက်စရာမကောင်းဘူးလားအဲ့ဒီမရောက်ခင်မှာပြန်တွေးမိတယ်ကိုယ်အလုပ်ကိုပြောကိုယ်ကြံတွေးကိုမကောင်းတာကြံတွေးမိပြောမိလုံးမိတယ်ဆိုကြတဲ့ကစိတ်ကညင်နွမ်းနေပြီဒီညင်နွမ်းကလေးကဆင်းရဲမနေဘူးလားအဲ့ဒီကလေးကကိုနေတဲ့ဆင်းရဲကြီးမဟုတ်ဘူးဟုတ်ကဲ့လားအဲဟိုမရောက်နဲ့ဟိုဒီမကူကတော်တော်ဆင်းရဲနေပြီ gain ဆိုจิตမ်းမဘဝစုစုဘဝ ဘောပေါက်လားအဲ့ဒါဘုန်းကြီးကဒီဂုံတော်ပြည့်ယူတဲ့စာအုပ်ဘာကြောင့်ထဲထားအဖြူပေါ်အမဲထင်အောင်ထဲထားတာလားအာပါလေဘာကြောင့်ထဲထားယောဂီတွေရောဒီ ဆောင်ဖို့တွေ့သမျှဖတ်သမျှလူတွေရောစိတ်ထဲမှာစိတ်ကောင်းနှလုံးကောင်းဝင်ပြီးတော့တို့များစိတ်ကောင်းနှလုံးကောင်းထားမှချမ်းသာမှာပဲလို့သဘောပေါက်ပြီးတော့စိတ်ကောင်းနှလုံးကောင်းနေကြီးဖြစ်စေခြင်းလို့မဟုတ်လားအဲ့တော့စိတ်ကောင်းနှလုံးကောင်းအပြောကောင်းအဆိုကောင်းအလုပ်ကောင်းတွေဖြစ်ကြပြီဆိုတော့ချမ်းသာသလားဆင်းရဲသလားအဲ့ဒီတော့ချမ်းသာစေခြင်းလို့ပေါ့မဟုတ်လား ချမ်းသာစေခြင်းလို့ဘုန်းကြီးတော့ဒီသဘောကကိုရင်16နှစ်သားကလေးကအဲ့ဒီသဘောညာနဲ့သက်ဝင်ပြီးတော့သဘောပေါက်ပြီးဒီအတိုင်းကြင့်ကြံနေထိုင်ခဲ့တာပဲတခါမှသူတစ်ပါးကိုပျက်စီးစေလိုတဲ့စိတ်အကြံစီမျိုးသူတစ်ပါးကိုနစ်နာစေလိုတဲ့အပြောအဆိုမျိုး ပြောမိဆိုမိတာမမှတ်မိဘူးလောက်တာဆိုတော့ဝေးရောအဲ့ဒါကြောင့်ကိုအပြောအဆိုအလောက်အကင်အကြံတွေးပြန်စဉ်းစားလိုက်တိုင်းအပြစ်ကင်းတာတွေ့ရတဲ့အခါကျတော့ဘာဖြစ်တော့အဲ့ဒါကြောင့်ဘုန်းကြီးကစကားဆက်မိရင်ပြောတယ် ဘုန်းကြီးတော့စိတ်မချမ်းသာတာတခါမှမမှတ်မိခဲ့ဘူးလို့မချမ်းသာဘူးဆိုစိတ်ကစတာမဟုတ်လားအဲစိတ်မချမ်းသာတာတခါမှမှတ်မိခဲ့ဘူးလို့ဟုတ်လဲဟုတ်တယ်အခုချိန်ကြီးအဲ့ဒါအပြင်မှာဒါယောနိသောမနတိကာရလည်းဘုန်းကြီးလက်ကင်ထားတယ်ယောနိသောမနတိကာရအဲ့ဒီငငယ်ကလေးရတယ်အရာရာကိုအကောင်းမြင်ဘက်ကကြည့် သင်တဲ့အောင်နှလုံးသွင်းတယ်အစဉ်ပြေအောင်နှလုံးသွင်းတယ်အဲဒီတော့မချမ်းသာဘူးဆိုတာမရှိဘူးပေါ့ဒါပေမဲ့ဒေါသဆိုတာကတော့ယံဖယံကဒေါသဖြစ်เสียအာယုန်နဲ့တွေ့ရင်တော့ထိကနဲ့တော့ဖြစ်လိုက်တာပဲဒါပေမဲ့တတိနဲ့အုံနိုင်တယ်လေဒီနေ့ငါဟာဒေါသဖြစ်ပြီလို့တတိတတိနဲ့အုံနိုင်တယ် gain ဒေါသဘာလို့ဖြစ်တာတော့ အနာဂါမဖြစ်သေးလို့ဒေါသဖြစ်တာဟုတ်ဘူးလားအနာဂါမမဖြစ်သေးပဲဒေါသဖြစ်စရာအာယုန်ကြီးတော့ဖြစ်မှာပဲเนาะအဲ့ဒါလွန်လွန်ကဲကဲမဖြစ်အောင် break အောင်နိုင်မှုအရေးကြီးတာပေါ့ဟုတ်ကဲ့လားအဲ break ကတော့ခုနပြောတဲ့ယောနိသမနသီကာရပဲအဲ့ဒါနဲ့ break အောင်နိုင်ဒေါသကတော့အနာဂံကြမှာกินတာ哦နာဂံမဟုတ်သေးရင်တော့ အနည်းနဲ့အများဖြစ်တဲ့သောတာပန်သကရာကဖြစ်အရိယာဖြစ်ပြီဆိုလို့ရှိရင်တော့ကြီးမားတဲ့ဒေါသတော့မဖြစ်ဘူးပေါ့လေအပယ်ရနိုင်လောက်အောင်ဒေါသတော့မဖြစ်ဘူးပေါ့သို့သောမပယ်နိုင်သေးလို့ဖြစ်တဲ့ဒေါသကတော့ဖြစ်တာအဲ့ဒါကြောင့်ဆောင်ဘုတ်ကိုဒီဆောင်ဘုတ်ကိုဒီဂုံတော်ဘုရားရှိခိုးတဲ့ထည့်ထားတာဒီဆောင်ဘုတ်ဟာဘုန်းကြီး16နှစ်သားကရေးတဲ့ဆောင်ဘုတ် 9ရက်အဲ့ဒီတုန်းကဓမ္မပဒပါဠိတော်အထကထာဆရာစီတဲ့ရဝတ္ထုကြောင်းနဲ့တော့ကတဲ့ရတော့အဲ့ဒါဝတ္ထုကြောင်းဟိုဖယ်ထားလိုက်အောင်ဒီအခုပါဠိတော်စကားလေးတက်တက်ပဲစိတ်ထဲမှာသိတ်သဘောကြသက်ဝင်သွားတယ်ဝတ္ထုကြောင်းနဲ့ကတ်လိုက်တဲ့အခါကျပိုးသက်ဝင်သွားတယ်အဲ့ဒါနဲ့ပဲ ဆရာစီကစာတက်ပြီးပြန်တဲ့အခါကျတော့ဒီဆုံးမရေးလိုက်တာအဲရေးလိုက်တော့အဲ့ဒီဆုံးမကဒီအချိန်ထိတီးလာတယ်ပျောက်မသွားဘာကြောင့်လဲမင်္ဂန်လို့မဟုတ်လားအဲ့တော့ဘာအကျိုးရှိလဲဆိုတော့ကိုလည်းပဲကိုယ်တိုင်းလည်းပဲဒီဆောင်ပုဂ္ဂိုလ်ပြန်ပြန်တွေးမိရွတ်မိရင်တတိမဖြစ်ဘူးလား အဲမကောင်းတာမလုပ်နဲ့ကောင်းတာလုပ်မကောင်းတာမပြောနဲ့ကောင်းတာပြော မကောင်းတာမကြံမတွေးနဲ့ကောင်းတာကြံတွေးအဲ့ဒီသတိဖြစ်တယ်ဒါကြောင့်မလို့မကြခဏလဲစိတ်ထဲမှာတည်ဆောင်းဖို့ကပေါ်တယ်နှုတ်ကမရွတ်ပေမဲ့စိတ်ထဲမှာ gain နှစ်ခုလုံးပြန်ဆိုတာမှာ ပြီးတော့အဲ့ဒီကောင်းနာကြံတွေးအပြစ်ကင်းနာကြံတွေးအပြစ်ကင်းနာပြောအပြစ်ကင်းနာလောက်တယ်ဆိုတော့အဲ့ဒါလိုလောက်ရင်တော့အဲ့ဒီပုဂ္ဂိုလ်ကိုဘာလို့ခေါ်ရဟုတ်ကဲ့လားအဲ့တော့အဲ့ဒီသူတော်ကောင်းမှာဘလို့အည်သွေးတွေရှိတယ်ဆိုတာကိုယ်ကသိရအောင်ပါဟုတ်တယ်မလား အည်အသွေးသူတော်ကောင်းရဲ့အည်အသွေး9မျိုးတဲ့နံပါတ်1ကတတ္တာတတ္တာဆိုတာဖရာတရားသံဃာယရဏသုံးပါးကံခံရဲ့အကျိုးတရားကိုယုံကြည်တာအဲ့ဒါတတ္တာသူတော်ကောင်းကဖရာလည်းယုံကြည်တယ်တရားလည်းယုံကြည်တယ်သံဃာလည်းယုံကြည်တယ် ကောင်းတာလုပ်ရင်ကောင်းကျိုးရတယ်ဆိုးတာလုပ်ရင်ဆိုးကျိုးရတယ်လို့ကံကံရဲ့အကျိုးလည်းယုံကြည်တယ်အဲ့ဒါသူတော်ကောင်းရဲ့အရေးအတွေးတစ်မျိုးပဲတတ္တာခေါ်တယ်နောက်တတိတတိဆိုတာအရာရာမှာတတိရှိတာပေါ့မကောင်းတာပြောမဲ့ကြရင်လည်းပဲအာငါဟာမကောင်းတာပြောတော့မှာကိုယ်တတိဖြစ်တယ် ကောင်းတာပြောမယ်ကြံရဲငါဟာကောင်းတာပြောတော့မှာကိုအစရှိသည်ဖြင့်အရာရာမှာတတိရှိတယ်အဲ့ဒါသတ္တတတိ now ဟိရိမကောင်းမှု ပြုလုပ်ပြောဆိုကြံတွေးရမှာရှက်တာရှက်တဲ့စိတ်အဲ့ဒါဟိရိမကောင်းမှု ပြောဆိုပြုလုပ်ကြံတွေးရမှာရှက်တဲ့စိတ်ဟိရိ နောက်တစ်ခုကမကောင်းမှုပြုလို့ရမှာပြောဆိုပြောဆိုကြံတွေးရမှာကြောက်တဲ့ဥဒ္ဒပါကြောက်တယ်ဆိုတာဒီမကောင်းတာကြံတွေးမိရင်ဆင်းရဲမှာပဲလို့အဲ့ဒီဆင်းရဲကိုကြောက်တယ်ဒီမကောင်းတဲ့အပြစ်မကင်းတဲ့စကားပြောလိုက်ရင်ဆင်းရဲမှာပဲလို့ပြီးတော့အဲ့ဒီဆင်းရဲကိုကြောက်တယ်ဒီမကောင်းတဲ့အလုပ်လုပ်ရင်တော့သူ့ကြောင့်မကောင်းကျိုးရမှာပဲဆိုပြီးအဲ့ဒီမကောင်းကျိုးရမှာကိုကြောက်တယ်အဲ့ဒါကိုဥဒ္ဒပခေါ်တယ် ဒါကြောင့်မကောင်းမှုပြုလုပ်ရမှာကြောက်တာအဲ့ဒါလည်းသူတော်ကောင်းရဲ့အည်သွေးပဲမကောင်းမှုပြုလို့ရမှာရှက်တယ်မကောင်းမှုပြုလို့ရမှာကြောက်တယ်အဲ့တော့ဒီနေရာမှာနည်းနည်းတစ်ချက်ကလေးစဉ်းစားကြည့်ပါလားတစ်ချက်ကလေးအများကြီးမစဉ်းစားနဲ့လူတိုင်းလူတိုင်းဟာမကောင်းမှုပြုလို့ရမှာရှက်မကောင်းမှုပြုလို့ရမှာ ကြောက်ပြီဆိုရင် လူတိုင်းလူတိုင်းဟာဘာပဲလုပ်မလဲအဲအဲ့ဒါလို့ဆိုလို့ရှိရင်တူတူထိပါနေတာပါအောင်မလားအဲအဲ့ဒါလို့ဆိုရင်ကမ္ဘာလောကကြီးဘာဖြစ်မလဲအဲ့တော့ဒီဟိရိနဲ့အတ္တပါလောကချမ်းသာရေးတရားမဟုတ်ဘူးလားလောကချမ်းသာရေးတရားအဲ့ဒါကိုမြတ်မြတ်စွာဘုရားကပါဠိလိုလောကပါလာလို့ပဲလို့ သုံးတယ်လောကကိုစောင့်ရှောက်တဲ့တရားဒီနေ့စာအုပ်တော့အုပ်ရတယ်စာအုပ်ပြုစုတဲ့ပုဂ္ဂိုလ်ကအလှခံလို့လားလှတာပြုစုတဲ့ပုဂ္ဂိုလ်ကချင့်နိုင်စိတ်ပညာလို့ဟိုရင်နာမည်ခံတဲ့ဘိုလ်မူကြီးချင့်နိုင်သူကရှေးက ဘုံမှုငယ်ငယ်ဘဝတုန်းကဒီမှာလာပြီးတော့ရဟန်းဖို့ပြီးတရားတော်တော်ကြာကြာအာထုတ်ခုသွားတယ်။အဲတော့သူကလူလိမ္မာဖြစ်နေတယ်။သူကတော့အခုတော့နေပြည်တော်မှာတာဝန်ကျနေပါတယ်သူတို့ပဲတယောက်လှမ်းပြီးတော့တယ်လီဖုန်းနဲ့ကြောင်းကြတယ်အေးအဲ့ဒီစာအုပ်ကိုဆရာတော်ကိုကိုယ်တိုင်သွားကတ်လို့ဆိုတော့လာကတ်တယ်ဒီနေ့ဆုံးမစားခင်ဆွမ်းစားနေတုန်းလေးပါရစာအုပ်နာမည်က60အရွယ်တဲ့ 60အရွယ်တဲ့နာမည်ကအသက်ကြီးလာတဲ့ပုဂ္ဂိုလ်များရဲ့အတွေ့အကြုံအသည့်အမြင်တွေစုပေါင်းပြီးတော့သူကစာအုပ်ထုတ်တာစာရေးဆရာတွေလည်းပါတယ်ဘုန်းကြီးတွေတဲကလည်းပါတယ်ဘုန်းကြီးတွေတဲကဆရာတော်ဥဒ္ဓမသာရာကတစ်ကပါတယ်ဘုန်းကြီးကနှစ်ပါတယ်နောက်သုံးက ဥညာနိဒရပါတယ်လေးကရောရောเสียတော့ပါတယ်ငါကဓမ္မပိတိเสียတော့တဲ့အဲအဲ့ဒီเสียတော့ဒီရဲ့စာပါတယ်အဲ့တော့ဘုန်းကြီးစာရဲအစာကတော့သူပါထထုတ်ပြီးထည့်ထားလဲဆိုတော့အခုနလောကချမ်းသာရေးတရားကိုသူထည့်ထားတယ် အဲဒီလောကချမ်းသာရေးတရားဘုန်းကြီးတို့ဒီမှာတော့အရင်ကစာရွက်ကလေးတွေနဲ့လည်းမနစ်ကမနစ်ကလာပြီးခဲ့တဲ့ကြာငါလာနှစ်သိမင်္ဂလာသဝံလွန်အနေနဲ့ဝေဘူးပါတယ်အဲအဲ့ဒီထဲကနေပြီးသူထည့်ထားတာလောကချမ်းသာရေးတရားဆိုတာဒီဟိရိနဲ့ဩတ္တပပါပဲဒါပဲဟိရိနဲ့ဩတ္တပပဲအဲသူစာအုပ် တော်တော်ကြည်လိုက်ဖတ်လိုက်ပါတယ်ယောဂီတယောက်ကတော့ပြောတယ်ဒီစားတော်တော်ရောင်းရပါတယ်ခင်ဗျာတဲ့လူတွေဖတ်များကြတယ်တဲ့အဲ့လိုယောဂီတယောက်ကပြောတယ်အဲအခုပြောတဲ့ခိရိဝတ္တပမကောင်းတာပြုလို့မှရှက်တဲ့စိတ်ကြောက်တဲ့စိတ်ဟာသူတော်ကောင်းရဲ့အည်အသွေးပဲဆိုတာအဲ့ဒီဟာရေးထားတာပဲဟိုစာရကလေးတွေများကြံလားမသိပါဘူး ပြန်ရင်လည်းပဲဘုန်းကြီးတို့ပြိဿတို့မေးကြည့်ပြီးဝေရအောင်မယ်အဲအဲ့ဒီစာအုပ်ထဲမှာတော့ပါပါတယ်ဒီစာအုပ်ရထားလို့ရှင်တော့လည်းတခြားဟာတွေလည်းသိရတော့ပေါ့လေလောကချမ်းသာရဲ့တရားဆိုပြီးတော့ပဲသူကခေါင်းစဉ်တတ်ထားပါတယ်ဒီတော့အရှက်အကြောက်ရှိတဲ့ပုဂ္ဂိုလ်ဟာမကောင်းတာကြံစီအောင်မလား မကောင်းတဲ့အပြစ်မကင်းတဲ့စကားကိုပြောအောင်မလားအဲမကောင်းတဲ့အလုပ်အပြစ်မကင်းတဲ့အလုပ်ကိုလုပ်အောင်မလားမလုပ်တော့ဘူးဆိုတော့သူဟာသူစိန်တိတစိန်တိသူဘာတိတဘာတိသူကတကာမကာရီဆိုဆိုတဲ့မြတ်စွာဘုရားမိတ်ကြတဲ့သူတော်ကောင်းလက္ခဏာသုံးပါးနဲ့မကိုက်ညီဘူးလားအဲ့ဒါချမ်းသာမလားဆင်းရဲမလား ချမ်းသာတယ်ချမ်းသာတယ်ဒီတော့အဲ့ဒီအရေးသွေးနှမျိုးကဒီအရေးသွေးနှမျိုးရှိရင်ပဲတော်တော့ကိုချမ်းသာဖို့လုံလောက်နေပြီမကောင်းတာအပြင်မกินတာမกินတာကြံတွေးရမှာကြောက်တယ်မကြံတွေးဘူးမကောင်းတာအပြင်မกินတာပြောရမှာကြောက်တယ်ရှက်တယ်မပြောဘူး မကောင်းတာအပြစ်မကင်းတာလောက်အမှကြောက်တယ်ရှက်တယ်မလုပ်ဟေရီနဲ့ဝတ္တပအဲ့တော့လောကမှာအရှက်အကြောက်ရှိရင်သူတော်ကောင်းပေါ့ဘဟုတ်လားအရှက်အကြောက်မရှိရင်ပြုံးမှာပေါ့အဲ့ဒါအရှက်အကြောက်မရှိတိုင်းထင်တိုင်းရံပြီးကြံတွေးထင်တိုင်းရံပြောထင်တိုင်းရံလှုပ်နေပြီဆိုရင်တော့ဩသူကဘူးပေါ်သလိုပေါ်နေပြီဘာကြီးလဲ သေဥမာကြီးပေါင်းသင်ဆက်ဆံရမယ့်ပုံကိုကြီးပေါ့ဟမ်ဘယ်လိုလဲဝေဝေကကျောင်းမှာဟုတ်ကဲ့လားဝေကဆောမှာဟိုလောကနေတိမှာဥကြိုရှိတဲ့တတ္တဝါကိုတဲ့သူကကိုယ်မတိုက်မခိုက်ဘေးရမထိအောင် အဲ့ဒါအတောင်အလံတရားကနေရှောင်ရမယ်တဲ့အဲသူယုတ်မှကြတော့တဲ့အလံတရားကနေရှောင်လို့မရဘူးတဲ့ဘလောက်ဝေးကရှောင်ရမယ်ဆိုတရားတကြေးမှနေပြီးရှောင်ရမယ်တဲ့သူယုတ်မှနေတဲ့အရက်မနေနဲ့တဲ့အဲတခြားအရက်မှနေတဲ့လောကနေတရားဆိုတာလေအဲ့ဒါလည်းဘုန်းကြီးတို့ငငယ်ကြောင်းသားတင်ရတာတော်တော်ဟုတ်တာပဲဒီပါ ဒီတော့သတ္တသတိဟိရိဝတ္တပနောက်ဘဟုတုတ္တအရာရာမှာအသည့်အမြင်ဘဟုတုတ္တရှိရမယ်အထူးသဖြင့်ကုသိုလ်ကုသိုလ်လုပ်ငန်းတွေကောင်းတဲ့အရာတွေမှာအသည့်အမြင်ဘဟုတုတ္တရှိရမယ်အဲ့ဒီအပြစ်ကင်းတဲ့ဘဟုတုတ္တ ဟာပညာရှိသူတော်ကောင်းရဲ့လက္ခဏာအကြီးအသေးပဲတဲ့အပြစ်กินတာတွေအသိမြင်များတယ်အပြစ်မกินတာတော့မဆိုလို့အပြစ်မกินတာသိတာမြင်တာတော့သူတော်ကောင်းရဲ့ဥစ္စာမဟုတ်ဘူးဘု து ဥစ္စာဖြစ်မလားရုပ်မရဲ့ဥစ္စာတတ္တာတတိဟိရိဝတ္တပဘဟုတ်တုတ္တနောက်ဝီရိယအပြစ်ကင်းတဲ့လုံလဝီရိယရှိရမယ်အပြစ်ကင်းတာတွေပဲလုပ်တဲ့ လုံလောက်ဝိရိယရှိရမယ်တတ္တာသတိဟိရိဥတ္တပဘဟုတုဒဝိရိယနောက်ပညာအသည့်အလိမ်မှာပညာကစပြီးမဲ့ပညာဖို့ပညာအထိဟိုအဲ့ဒါသူတော်ကောင်းရဲ့အရေးတွေ့အသည့်အလိမ်မှာပညာကစပြီးတော့ဝိပဿနာပညာမဲ့ပညာဖို့ပညာအလုံးကိုသူတော်ကောင်းရဲ့အရေးတွေ့ခေါ်တယ် အဲသူတော်မကောင်းရင်ဝိပဿနာပညာဖြစ်ပါမလားမဲ့ပညာပင်ဖို့ပညာရောဖြစ်ပါမလားအဲသူတော်ကောင်းမှပဲတရားအထုတ်မှာဟုတ်မဟုတ်ဘူးလားတရားအထုတ်မှပဲဒီပညာတွေကရမှာဆိုတော့အဲ့ဒီအသည့်အလိမ့်မှာအကောင်းအဆိုးအမှားအမှန်ခွဲခြားဝေဖန်တတ်တဲ့အသည့်အလိမ့်မှာပညာကစပြီးဝိပဿနာပညာမဲ့ပညာဖို့ပညာအထိဟာပညာဘု து အည်တွေးလဲ အည်သွေးဟုတ်ကဲ့လားဘယ်နှခုရှိသွားတော့ဘာဘာတော့ပြန်ပြောသားမှာသတ္တာဆိုတာဘာတော့ယရနာသုံးတန်ကံကံဤအကျိုးကိုယုံကြည်တာတို့တို့ဆိုရင်ဟုတ်တယ်မဟုတ်လားယုံကြည်တာ တတိကရောအရာရာမှာတတိရှိတာဟိရိကရောဩတ္တပရောဘဟောတုဒ္ဒရောအပြစ်ကင်းတဲ့ဘဟောတုဒ္ဒရှိရမယ်ဟုတ်ကဲ့လားအပြစ်ကင်းတဲ့ဘဟောတုဒ္ဒအပြစ်ကင်းတဲ့ဘဟောတုဒ္ဒ အပြစ်မကင်းတဲ့ဘုရားဥပမာဖဲကောင်းကောင်းရိုက်တတ်တယ်ဆိုရင်အပြစ်ကင်းသလားမကင်းဘူးလားဟုတ်လားအဲ့ဒါသူတော်ကောင်းကအဲ့ဒါလေ့လာထားရမလားအဲ့ဒါပြောတာပေါ့ဒါကြောင့်အပြစ်ကင်းတဲ့ဘုဟုတ္တအကြမ်းဖြင့်ဘုဟုတ္တနဲ့ပြည့်စုံရမယ်ဝိရိယအပြစ်ကင်းတဲ့အလုပ်တွေပဲကြိုးစားလုပ်ရမယ်ဟုတ်ကဲ့လား သတ္တသတိဟိရိဝတ္တပဘောဓုတဝိရိယပညာကရောအမှန်အမှန်အကောင်းအဆိုးခွဲခြားဝေဖန်သိတတ်တဲ့အသည့်အလိမ်မှာပညာကစသည်ဝိပဿနာပညာမေဖို့ပညာပညာဟုတ်ကဲ့လားအဲတော့သူတော်ကောင်း မှန်ရင်အဲ့ဒီအည်သွေးတွေနဲ့ပြည့်စုံရမယ်အဲ့တော့ကိုယ်မှာဒီအည်သွေးတွေရှိပလားမရှိသေးဘူးဆိုငါဟာလိုနေသေးတယ်လို့သဘောပေါက်ပေါ့ဟုတ်ဘူးလားဒီတော့နေ့စဉ်ဆိုနေတဲ့ပညာရှိသူတော်ကောင်းတို့နှင့်သာပေါင်းသင်တွေ့ကြုံဆုံစည်းမောင်းသင်ဆက်ဆံရ၍ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာဂါမှတ်သားရသဖြင့် ပညာရှိသူတော်ကောင်းတို့ကြင့်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချောင်းသူတော်ကောင်းတရားတို့ကိုကြင့်ကြံပွားများကြိုးစားအားထုတ်နိုင်ကြသဖြင့်ရှင်းသွားလားအဲ့ဒါပေါ့ဖရာလောင်းသူတော်ကောင်းတို့တောင်းတဲ့ဆုခုနရွတ်ပြပြီဒီရန်ပတ္တေသူနေဒီရန်ဒီရေနာသဟသံဝတိ ဒီရေနံလာပသံလာပံတံကရေတံစရောစရေဒါကိုဆောင်ဖို့လို့လင်္ကာရွတ်ဟိုဟိုရင်းဖြစ်လို့ရှိရင်လင်္ကာရေးပြီးတော့ဆူတောင်းရင်လည်းရပါတယ်ဒါပေမဲ့အဲ့ဒီခါကျတော့နည်းနည်းပေါ့တယ်စကပြေကျတော့လေးတယ်ဒါကြောင့်ဒီဟာကျတော့ဆောင်ဖို့မလုပ်တော့ဘူးဟုတ်ကဲ့လားအဲ့ဒါစကပြေဆိုတော့စကပြေလည်းပဲအများကြာတော့ရွတ်တတ်သွားတယ် ရွတ်တော့ရွတ်တိုင်းရွတ်တိုင်းရွတ်တိုင်းစိတ်ထဲနှလုံးထဲမှာထိတယ်သတိထားရွရင်ပေါ့လေအဲရလို့ပါဇတ်လှုပ်ပြီးတော့စိတ်ကဟိုရောက်ဒီရောက်စင်တော့မဖြစ်ဘူးပေါ့အဲ့ဒါကိုရွတ်တဲ့စာကိုရွတ်တဲ့ဆုတောင်းကိုကိုသဘောပေါက်ပြီးနောက်ကစင်ញံနှလုံးသွင်းပြီးလိုက်တယ်ဆိုလို့ရှိရင်အဲ့ဒါကိုကိုကိုသူတော်ကောင်းဖြစ်ခြင်းတဲ့စိတ်သူရောမှမဖြစ်ခြင်းတဲ့စိတ်အဲ့ဒီစိတ်တွေ ယောဘယောဘသွားပြီးတော့သူတော်ကောင်းဖြစ်အောင်ပဲကြိုးစားတာကများတော့ကုသိုလ်ပဲများတော့ကောင်းကျိုးချမ်းသာရတယ်ပေါ့ဟုတ်ကဲ့လားကဲတော်လာပြီနော်ဒါပေတဲ့ပညာပညာရှိသူတော်ကောင်းတို့ရဲ့အရေးအသွေးခုနှစ်မျိုးကရွတ်ဆမ်းပါအောင် နောက်တစ်ခါအဲ့ဒါနည်းနည်းဟိုအရိယဥစ္စာခုနှစ်ဖြာနဲ့နည်းနည်းရောတတ်တယ်နောက်နောက်ကြတော့ပြောပေးမယ်အခြေပြုဗုဒ္ဓဘာသာမှာတော့အဲ့ဒါခွဲခြားပြီးပေးထားပါတယ်ဒါကိုသူတော်ကောင်းဥစ္စာခုနှစ်ဖြာလို့လည်းခေါ်တယ်နော် ဒါကိုသူတော်ကောင်း109ပါးလို့လည်းခေါ်တယ်နော်ဘယ်လိုခေါ်လဲอืมအခုဘုန်းကြီးကတော့ဘယ်လိုပြောတော့သူတော်ကောင်းရဲ့အည်သွေး9မျိုးဟုတ်လားဒါကြောင့်ဘုန်းကြီးတို့ပြိဿဟာသူတော်ကောင်းတဲ့ကောင်းအောင် သူတော်ကောင်းအရေးအသွေးခုနှစ်မျိုးနဲ့ပြည့်စုံတယ်ပြည့်စုံအောင်သူတော်ကောင်းတွေရဲ့လက္ခဏာဖြစ်တဲ့သူစိန်တိတစိန်တိသူဘာတိတဘာတိသူကတကမ္မကာရီဆိုတဲ့အတိုင်းအပြစ်ကင်းတာကြံတွေးအပြစ်ကင်းတာပြောဆိုအပြစ်ကင်းတာကိုပဲပြုလုပ်ခြင်းအပြင်ကုသိုလ်တရားတိုးပွားစေပြီးတော့ကုသိုလ်တို့မှာအမြင့်ဆုံးအမြတ်ဆုံးဖြစ်တဲ့ဝိပဿနာသတိပဋ္ဌာန်ဝိပဿနာ ကုသိုလ်ကိုကြိုးစား ပွားများအထောက်ကြခြင်းအပြင်ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးမဲ့ဉာဏ်ဖူဉာဏ်ဖြင့်နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။